ကောရိန္သုဩဝါဒစာဒုတိယဆောင်အခန်းကြီး9အငယ်1မှ30ယာယီတဲဖြစ်သောငါတို့မြေအိမ်သည်ပြည့်လျင်ကောင်းကင်ဘုံ၌လူလက်ဖြင့်မလုပ်ဘဲဘုရားသခင်ဖန်ဆင်းတော်မူသော နေဆသာဝရအိမ်ရှိကြောင်းကိုငါတို့သိကြ၏ငါတို့သည်မြေအိမ်၌ရှိစဉ်တွင်ကောင်းကင်အိမ်တဲသို့ဝင်စားခြင်းငှာအလွန်တောင့်တလိုချင်သောစိတ်ရှိ၍ညီးတွားမိတမ်းလျက်နေကြ၏ ထိုသို့ဝင်စားလျင်နေရာမဲ့ဖြစ်မည်မဟုတ်။ဤတဲ၌နေသောငါတို့သည် လေးသောဝန်ကိုထမ်း၍ညည်းတွားမြည်တမ်းကြ၏။နေရာထဲကထွက်ချင်သောကြောင့်ညည်းတွားသည်မဟုတ်။သေတတ်သောအရာကိုအသက်ရှင်ခြင်း၌ဆုံးရှုံးစေခြင်းငှါမြဲသောနေရာထဲသို့ဝင်စားချင်သောကြောင့်ညည်းတွားကြ၏။ထိုသို့အကျိုးကိုခံစေခြင်းငှါငါတို့ကိုပြင်ဆင်သောသူကားဘုရားသခင်ပေတည်း။ ထိုဘုရားသခင်သည်ဝိညာဉ်တော်တည်းဟူသောဆေရံကိုငါတို့အားပေးတော်မူပြီ။ထိုကြောင့်ငါတို့သည်ကိုယ်ခန္ဓာ၌နေမြဲနေစဉ်ကာလ၊သခင်ဘုရားနှင့်ကွာဝေးရာအရပ်၌နေသည်ကိုငါတို့သည်သိလျက်၊အစဉ်ရဲရင့်သောစိတ်ရှိကြ၏။မျက်မှောက်မမြင်ဘဲယုံကြည်မြော်လင့်ခြင်းရှိသည်အတိုင်းငါတို့သည်ကျင့်ဆောင်ပြုမူသည်ဖြစ်၍၊ ကိုခန္ဓာနှင့်ကွာဝိရရက်သို့တွား၍သခင်ဖျားထံတော်၌နေမြဲနေခြင်းဟာအလိုရှိလျက်ရဲရင်သောစိတ်နှင့်ပြည့်စုံကြ၏ထိုကြောင့်ငါတို့သည်နေမြဲအရ၌နေသည်ဖြစ်စေကွာဝေးရာအရ၌နေသည်ဖြစ်စေသခင်ဖျားနှစ်သက်တော်မူသောသူဖြစ်ခြင်းကစေတနာစိတ်ရှိ၍ကြိုးစားအထောက်ကြ၏အကြောင်းမူကားငါတို့ရှိသမျှသည်ကိုယ်ခန္ဓာ၌ကျင့်သောအကျင့် ကောင်းမကောင်းရှိသည်အတိုင်းအကျိုးအပြစ်ကိုအသီးအသီးခံခြင်းငှါခရစ်တော်၏တရားပလ္လင်ရှေ့၌ပေါ်လာရကြမည်။သို့ဖြစ်၍သခင်ဘုရားနှင့်ဆိုင်သောကြောက်မက်ဘွယ်သောအကြောင်းအရာတို့ကိုငါတို့သည်သိလျှင်၊လူများကိုနှိုးဆော်သွေးဆောင်ရသည်ဖြစ်၍ဘုရားသခင့်ရှေ့တော်၌ထင်ရှားကြ၏။သင်တို့၏စိတ်ရှေ့၌လည်းထင်ရှားကြသည်ဟုငါထင်မှတ်၏ ငါတို့သည်တင်တို့ရှေ့၌တဖန်ကိုကိုကိုချီးမွမ်းကြသည်မဟုတ် စိတ်တဘောကိုမထောက်အသွေးအဆင်းကိုထောက်၍ဝါကြွားသောသူတို့၏စကားကိုတင်တို့သည်ခြေနိုင်မိကြောင်းငါတို့ကြောင့်ဝါကြွားခြင်းအခွင့်ကိုသာပေးကြ၏ငါတို့သည်သူယူဖြစ်လျင်ဘုရားသခင်အဖို့ဖြစ်ကြ၏ စိတ်ကောင်းသောသူဖြစ်လျင်တင်တို့အဖို့ဖြစ်ကြ၏အကြောင်းမူကားတယောက်သောသူသည် လူအပေါင်းတို့အတွက်ကြောင့်အသေးခံသည်မှန်လျင် လူအပေါင်းတို့သည်တေလျက်နေကြသည်ဟု၍၎င်းအသက်ရှင်သောသူတို့သည်တပံကိုလူတို့လိုက်၍မရှင်သူတို့အတွက်ကြောင့်အသေးခံပြီးမှထမ်းမြောက်တော်မူသောသူ၏အလိုတို့လိုက်၍ရှင်စင်းမိအကြောင်းလူအပေါင်းတို့အတွက်ကြောင့်အသေးခံတော်မူသည်ဟု၍၎င်းငါတို့သည်သဘောထားလျက် ခရစ်တော်၏ချစ်ခြင်းမေတ္တာတော်သည်ငါတို့ကို အနိုင်ထက်သွေးဆောင်၏။တို့ဖြစ်လျင်ယခုမှစ၍ငါတို့သည်ဇာတိအမျိုးကိုထောက်၍အဘယ်သူကိုမျှမတိမမှန်ဇာတိအမျိုးကိုထောက်၍ခရစ်တော်ကိုအထက်ကတိမှတ်တော်လဲယခုမှစ၍ထိုတို့သောတိမှတ်ခြင်းမရှိ။အငယ်၁၉မှ၂၁ လူမည်သည်ကားခရစ်တော်၌ရှိလျှင် အသစ်ပြုပြင်သောသတ္တဝါဖြစ်၏။ဟောင်းသောအရာတို့သည် ပြောင်းလဲ၍ခပ်သိမ်းသောအရာတို့သည် အသစ်ဖြစ်ကြပြီ။ထိုသို့ဖြစ်သော်ဘုရားသခင်၏တန်ခိုးတော်အားဖြင့်ဖြစ်ကြ၏။ဘုရားသခင်သည်ယေရှုခရစ်အားဖြင့်ငါတို့၏ရန်ကိုငြိမ်းစေ၍ကိုယ်တော်နှင့်မိဿဟာယဖွဲ့စေတော်မူ၏။ထိုမိဿဟာယတရားကိုဟောရသောအခွင့်အရာကိုငါတို့၌အပ်ပေးတော်မူ၏။ ထိုတရားဟုမူကား၊ဘုရားသခင်သည်ခရစ်တော်အထဲ၌ရှိနေလျက်၊လောကီသားတို့၏အပြစ်များကို မှတ်တော်မမူ။ရန်ကိုငြိမ်းစေ၍ကိုယ်တော်နှင့်မိဿဟာယဖွဲ့စေတော်မူ၏။ထိုမိဿဟာယတရားကိုလည်းငါတို့၌အပ်ပေးတော်မူ၏။ထိုကြောင့်ငါတို့သည် ခရစ်တော်၏သံတမန်ဖြစ်ကြ၏။သင်တို့သည်ရန်ငြိမ်း၍ဘုရားသခင်နှင့်မိဿဟာယဖွဲ့ကြလော့ဟုဘုရားသခင်သည်ငါတို့အားဖြင့်နှိုးဆော်သွေးဆောင်တော်မူသကဲ့သို့၊ငါတို့သည်ခရစ်တော်၏ကိုယ်စားဖြစ်၍ တင်တို့ကိုတောင်းပန်တွေးဆောင်ကြ၏။အဘယ်ကြောင့်နည်းဟုမူကားဘုရားသခင်သည်အပြစ်နှင့်ကင်းစင်သောသူကိုငါတို့အတွက်ကြောင့်အပြစ်ရှိသောသူ ဖြစ်စေတော်မူ၏။အကြောင်းမူကားငါတို့သည်ထိုသူအားဖြင့်ဘုရားသခင်ရှေ့တော်၌ဖြောက်မှတ်သောသူဖြစ်မိအကြောင်းတည်း